အခန်းကြီး9အငယ်1မှ30ဒုစရိုက်ဖြေသောရစ်ပူဇော်ခြင်းတရားဟုမူကားအလွန်တန့်ရှင်းပေ၏မိရှုရာရစ်ကောင်ကိုတတ်ရရ၌ဒုစရိုက်ဖြေသော ရစ်ကောင်ကိုတတ်၍အသွေးကိုရစ်ပလင်အပေါ်၌ပတ်လည်ဖြန်းရမည်အမိနှင့်တကွာအူကိုဖုံးသောစီဥခါအတွင်းနား၌ရှိသောကြောက်ကပ်နှစ်ခုနှင့်ကြောက်ကပ်စီဥကြောက်ကပ်နှင့်တကွာ အသေးပေါ်၌ရှိသော အမေးကြီးဟူသော စီဥရှိသမျှကိုယူ၍ဆက်လင်ယေပရောဟိတ်သည်ယေပလင်ပေါ်မှာမီးရှို့၍သာဝရဘုရားအားမီးဖြင့် ပူဇော်တကာပြုရမည်ဒုစရိုက်ဖြေရာရစ်ဖြစ်သည်အသားကိုယေပရောဟိတ်ယောက်ျားအပေါင်းတို့သည်တန်ရှင်းရာဌာန၌စားရကြမည်အလွန်တန်ရှင်းပေ၏အပြစ်ဖြေရာရစ်ဒုစရိုက်ဖြေရာရစ်၏တရားတပါးကြီးဖြစ်၍ ဒုစရိုက်အပြစ်ဖြေခြင်းကို ပြုသောယဇ်ပုရောဟိတ်သည်ယူရမည်။လူတစုံတယောက်ပြုသောမီးရှို့ရာယဇ်ကိုပူဇော်သောယဇ်ပုရောဟိတ်သည်၊မိမိပူဇော်သောယဇ်ကောင်အရေကိုယူရမည်။မီးဖို၌ဖုတ်သောဘောဇဉ်ပူဇော်သက္ကာ၊အိုးကင်း၊သံပြားပူနှင့်လုပ်သောအရာရှိသမျှကိုပူဇော်သောယဇ်ပုရောဟိတ်သည်ယူရမည် စီထဲ့သည်ဖြစ်စေမထဲ့သည်ဖြစ်စေဘောဇဉ်ပူဇော်တကာရှိသမျှကို အာယုန်ဤသားအပေါင်းတို့သည်အညီအမျှယူရကြမည်အငယ်7မှ15ထာဝရဘုရားအားပြုရသောမိတ္တဟာယရစ်ပူဇော်ခြင်းတရားဟုမူကားဂျေစုတော်ဝန်ခံဖို့ရန်ပူဇော်လျင်ဂျေစုတော်ဝန်ခံရာရစ်နှင့်တကွာစီရောသောတဆေးမဲ့မုံပြား စီနှင့်လှုပ်သောသဆေးမဲ့မုံကျွတ်စီရောသောမုံညက်နှင့်လှုပ်၍ကြော်သောမုံပြားတို့ကို ပူဇော်ရမည်ထိုမုံပြားမှတပါမိတ္တဟာယပူဇော်တကာနှင့်ဆိုင်သောဂျေစုတော်ဝန်ခံရာရစ်နှင့်တကွာတဆေးပါသောမုံကိုလည်းပူဇော်ရမည်ပူဇော်တကာရှိသည်မြအထက်ကမုံတလုံးကိုသာရဘုရားအားချီးမြှောက်သော ပူဇော်တကာပြု၍ ထိုမုန့်ကိုမိဿဟာယယဇ်အသွေးဖြန်းသောယဇ်ပုရောဟိတ်ယူရမည်။ကျေးဇူးတော်ဝန်ခံဘို့ရာပူဇော်သောမိဿဟာယယဇ်အသားကိုပူဇော်သောနေ့ခြင်းတွင်စားရမည်။နံနက်တိုင်အောင်မကြွင်းစေရ။သို့မဟုတ်သစ္စာပြု၍ယဇ်ပူဇော်သည်ဖြစ်စေ၊ကိုယ်အလိုအလျောက်ပူဇော်သည်ဖြစ်စေ၊ပူဇော်သောနေ့ခြင်းတွင် ယစ်အသားကိုစား၍အကြွင်းကိုလည်းနက်ဖြန်နေ့စားရမည်။ကြွင်းသေးသော အသားကိုလည်းသန်ဘက်နေ့၌မီးရှို့ရမည်။မိဿဟာယယဇ်အသားအနည်းငယ်ကိုသန်ဘက်နေ့၌စားမိလျှင်စိတ်တော်နှင့်မတွေ့။ပူဇော်သောသူသည်အကျိုးကိုမရ။ရွံရှာဘွယ်ဖြစ်လိမ့်မည်။စားသောသူသည် ကိုယ်အပြစ်ကိုခံရလိမ့်မည်။မစင်ကြယ်သောအရာနှင့်ထိမိသောယစ်သားကိုမစားရ မီးရှို့ရမည်စင်ကြယ်သောသူတို့သာလျှင်ထိုရစ်သားကိုစားရကြမည်သာရဘုရားနှင့်ဆိုင်သော မိတ္တဟာယရစ်သားကိုအကျဉ်သူသည် မစင်ကြယ်သော အပြစ်ရှိလျက်နှင့်စားမိ၏ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်အကျဉ်သူသည်လည်းလူ၌မစင်ကြယ်သောအရာ မစင်ကြယ်သောသားမစင်ကြယ်သောပိုးရွအစရှိသော မစင်ကြယ်သောအရာတစ်စုံတစ်ခုကိုထိမိ၍သာရဘုရားနှင့်ဆိုင်သော မိဿဟာယယဇ်သားကိုစား၏။ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ဟုမိန့်တော်မူ၏။တဖန်မောရှေအားထာဝရဘုရားက၊သင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ၊သင်တို့သည်သိုး၊ဆိတ်၊နွားဆီဥကို အလျှင်းမစားရ။အလိုလိုသေသောတိရစ္ဆာန်ဆီဥ၊သားရဲကိုက်၍သေသောတိရစ္ဆာန်ဆီဥကို အခြားသို့ သုံးရသော်လည်းအလျှင်းမစားရ။အကြင်သူသည်ထာဝရဘုရားအားမီးဖြင့်ပူဇော်သက္ကာပြုသောတိရစ္ဆာန်ဆီဥကိုစား၏။ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်။သင်တို့သည်နေလေရာရာ၌ငှက်သွေး၊သားသွေးမှစ၍အသွေးမည်မျှကို မစားရ။အကြင်သူသည်တစုံတခုသောအသွေးကိုစား၏။ထိုသူကိုသူ၏အမျိုးမှပယ်ရှင်းရမည်ဟုမိန့်တော်မူ၏။ အငယ်28မှ33တဖန်မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာသာရဖျားအားမိတ္တဟာယရစ်ကိုပူဇော်တော်သူသည်မိမိပူဇော်သောရစ်အထက်ကသာဝရဖျားအားဆက်ဖို့ရဆောင်ခဲ့ရမည်သာဝရဖျားရှေ့တော်၌ယင်ဘတ်ကိုခြီလွဲ၍ခြီလွဲသောပူဇော်တကာပြုစေခြင်းငှာ ရင်ပတ်နှင့်ဆီဥတည်းဟူသောမီးဖြင့်ထာဝရဘုရားအားပူဇော်သောအရာကိုကိုယ်တိုင်ဆောင်ခဲ့ရမည်။ယေပရောဟိတ်သည်ဆီဥကိုရစ်ပလင်ပေါ်မှမီးရှို့၍ရင်ပတ်ကိုအာယုန်နှင့်သူ၏သားတို့သည်ယူရကြမည်။မိတ္တဟာယရစ်သေးကလက်ရပခုံးကိုချီးမြှောက်သောပူဇော်တကာဖို့ယေပရောဟိတ်အားပေးရမည်။မိတ္တဟာယရစ်အသွေးနှင့်စီဥကိုအာယုန်ဤ သားတို့တွင် ပူဇော်သောသူသည် လက်ျာပခုံးကိုမိမိအဘို့ယူရမည်။34ဣသရေလအမျိုးသားတို့ပြုသောမိဿဟာယယဇ်များထဲကချီလွှဲသောရင်ပတ်၊ချီမြှောက်သော ပခုံးကိုငါနှုတ်ယူ၍၊ဣသရေလအမျိုးသားတို့တွင်ယဇ်ပုရောဟိတ်အာရုန်နှင့် သူ၏သားတို့အားထာဝရပညတ်တော်အားဖြင့်ငါပေးပြီဟု မိန့်တော်မူ၏။ ထိုသို့အာရုန်နှင့်သူ၏သားတို့သည်ထာဝရဘုရားရှေ့တော်မှာယဇ်ပုရောဟိတ်အမှုကို ဆောင်ရွက်မည်အကြောင်း၊သူတို့ကိုခန့်ထားသောနေ့၌ထာဝရဘုရားအားမီးဖြင့်ပြုသော ပူဇော်သက္ကာများထဲကသူတို့ခံရသောအဘို့ဖြစ်၏။ဣသရေလအမျိုးသားတို့လက်မှ ထိုသို့သောအဘို့ကို ခံရမည်အကြောင်း၊သူတို့ကိုဘိသိက်ပေးတော်မူသောနေ့၌ထာဝရဘုရားမှာထားတော်မူ၏ သူတို့အမျိုးအစဉ်အဆက်စောင့်ရသောပညတ်ဖြစ်သတည်း။ဤရွေ့ကား၊ဣသရေလအမျိုးသားတို့သည်သိနာတော၌ထာဝရဘုရားအားပူဇော်သက္ကာပြုရမည်အကြောင်းမှာထားတော်မူသောနေ့၌သိနာတောင်ပေါ်မှာထာဝရဘုရားသည်မောရှေအားပေးတော်မူသောမီးရှို့ရာယဇ်တရား၊ဘောဇဉ်ပူဇော်သက္ကာတရား၊အပြစ်ဖြေရာယဇ်တရား၊ဒုစရိုက်ဖြေရာယဇ်တရား၊အရာ၌ခန့်ထားရာယဇ်တရား မိဿဟာယယဇ်တရားဖြစ်သတည်းဟုမိန့်တော်မူ၏။